ရှမတဲခရင်ခန်းကြီး23အငယ်1မှ9ထိုအခါယေရှုသည်တပည့်တော်တို့နှင့်လူအပေါင်းတို့အားဟောပြောတော်မူသည်ကားကျမ်းပြူဆရာပါရိရှဲတို့သည် မောရှိ၏ထိုင်ရာပလင်ပေါ်မှထိုင်ကြ၏ထိုကြောင့်သူတို့စီရင် ထုံးဖွဲ့သမျှတို့ကိုစောင့်ရှောက်၍ပြုကြလော့သူတို့၏အကျင့်တိုင်းမကျင့်ကြနှင့်အကြောင်းမူကားသူတို့သည်စီရင်ထုံးဖွဲ့တော်လဲကိုယ်တိုင်မကျင့်ကြ အလွန်လေး၍ထံခဲ့သော ဝန်တို့ကိုပြင်ဆင်၍ သူတစ်ပါးပခုံးမှတင်တတ်ကြ၏မိမိတို့မူကားလက်ဖျားနှင့်မျှမရွှေ့လိုကြ သူတို့သည် ပြုသမျှသောအကျင့်အမှုတို့ကိုလူများရှေ့မှထင်ရှားစေခြင်းဟံပြုကြ၏ကျဲသောလက်ဖွဲ့တို့ကို၎င်းကြီးသောပပွားတို့ကို၎င်းဝတ်လေရှိကြ၏ပွဲသဖြင့်တရားစီရတို့၌မြင့်မြတ်သောနေရာထံရန်ကို၎င်းဈေး၌ယူသေးစွာနှုတ်ဆက်ခြင်းကို၎င်းအရှင်ဖျား အရှင်ဖျားဟု လူများခေါ်ဝေါ်ခြင်းကို၎င်းနှစ်သက်ကြ၏အငယ်၈မှ၁၂တင်တို့မူကားအရှင်ဖျားဟု ခေါ်ဝေါ်ခြင်းကို မခံကြနှင့်ခရစ်တော်ဒီဟုသောတင်တို့ဥပစ္စေဆရာတပါးသည်ရှိ၏တင်တို့အပေါင်းသည်ညီကိုချင်းဖြစ်ကြ၏မြေကြီးပေါ်မှာအဘယ်သူကိုမျှအဖဟု၍မခေါ်ဝေါ်ကြနှင့်ကောင်းကင်ဘုံ၌တင်တို့အဖတပါးသည်ရှိတော်မူ၏ဥပစ္စေဆရာဟု ခေါ်ဝေါ်ခြင်းကိုမခံကြနှင့် ခရစ်တော်ဒီဟုသော တင်တို့ဥပိ္ပစေဆရာတပါးကြီးရှိ၏တင်တို့တွင်အကြီးဖြစ်သောသူသည်တင်တို့အစေခံဖြစ်ရ၏အကျဉ်သူသည်မိမိကိုချီးမြှောက်အံ့ထိုသူသည်နှိမ့်ချခြင်းသို့ရောက်လက်တန်အကျဉ်သူသည်မိမိကိုနှိမ့်ချအံ့ထိုသူသည်ချီးမြှောက်ခြင်းသို့ရောက်လက်တန်အငယ်73မှ75ရှုဝဲသောကျမ်းပြူဆရာပါရိရှဲတို့ သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊ကောင်းကင်နိုင်ငံတော်၏တံခါးကို လူတို့ရှေ့မှာပိတ်ထား၍မိမိတို့လည်းမဝင်၊ဝင်လိုသောသူတို့ကိုလည်းဆီးတားကြ၏။လျှို့ဝှက်သောကျမ်းပြုဆရာဖာရိရှဲတို့၊သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကား၊မုတ်ဆိုးမအိမ်ကိုလုယူသိမ်းစား၍အပြစ်မပေါ်စေခြင်းငှါရှည်စွာသောပဌနာစကားကိုရွတ်တတ်ကြ၏။ထိုကြောင့် တာ၍ကြီးစွာသောဒဏ်ကိုခံရကြလက်တံရှုဝတ်သောကျမ်းပြူဆရာပါရိရှဲတို့တင်တို့သည်အမင်္ဂလာရှိကြ၏အကြောင်းမူကားလူတယောက်ကိုပင်ဘာသာတွင်းခြင်းငှာကုန်းချောင်းရေချောင်းပပလှဲ့လေ၍ဘာသာတွင်းပြီးသောသူကိုလည်းမိမိတို့ထက်နဆသောငရဲသားဖြစ်စေကြ၏အငယ်16မှ22လမ်းပြသော လူကန်းတို့တင်တို့သည်အမင်္ဂလာရှိကြ၏ ဗိမာန်တော်ကိုတိုင်တည်၍ကျိန်ဆိုခြင်းကိုပြုလျှင်မတည်။ဗိမာန်တော်၏ရွှေကိုတိုင်တည်၍ကျိန်ဆိုခြင်းကိုပြုလျှင်တည်သည်ဟုသင်တို့ဆိုကြ၏။လူမိုက်လူကန်းတို့၊အဘယ်အရာသည်သာ၍မြတ်သနည်း။ထိုရွှေကားမြတ်သလော။ထိုရွှေကိုသန့်ရှင်းစေသောဗိမာန်တော်ကားမြတ်သလော။တနည်းကား၊ယဇ်ပလ္လင်ကိုတိုင်တည်၍ကျိန်ဆိုခြင်းကိုပြုလျှင်မတည်။ယဇ်ပလ္လင်ပေါ်မှာရှိသော ပူဇော်သက္ကာကိုတိုင်တည်၍ကျိန်ဆိုခြင်းကိုပြုလျှင်တည်သည်ဟု င်တို့ဆိုကြ၏လူမိုက်လူကန်းတို့အဘယ်အရာသည်တာ၍မြတ်သည်။ထိုပူဇော်တကာကမြတ်သလောထိုပူဇော်တကာကိုတန်ရှင်းစေသော ရစ်ပလင်ကမြတ်သလောထိုကြောင့်ရစ်ပလင်ကိုတိုင်တည်၍ကျိန်ဆိုလင်ရစ်ပလင်မှဆ၍ရစ်ပလင်ပေါ်မှ ရှိသမျှကို တိုင်တည်၍ကျိန်ဆိုသည်ဗိမာန်တော်ကို တိုင်တည်၍ကျိန်ဆိုလင်ဗိမာန်တော်မှဆ၍ဗိမာန်တော်၌ကျင်းဝတ်တော်မူသောသူကို တိုင်တည်၍ကျိန်ဆိုသည် ကောင်းကင်ဘုံကိုတိုင်တည်၍ကျိန်ဆိုလျင်ဘုရားသခင်ပလင်တော်ကို၎င်းပလင်တော်ပေါ်မှာထိုင်တော်မူသောသူကို၎င်းတိုင်တည်၍ကျိန်ဆိုသည်အငယ်23မှ33ရှုဝဲသောကျမ်းပြုဆရာပါရိရှဲတို့တင်တို့သည်အမင်္ဂလာရှိကြ၏ကြောင်းမူကားပင်စိမ်းစမွတ်ဇီယာအတိရွတ်တို့ကိုဆေဘုတ်တဖို့လှူကြသည်တွင်တရားသဖြင့်စီရင်ခြင်းသူတစ်ပါးကိုတနာခြင်း တစ္ဆာဆောင်ခြင်းဒီဟုသောပညာတရားတွင် လေးသောအရာတို့ကိုကားလှက်၍ထားကြ၏အရင်ဆိုသောအရာတို့ကိုမလှက်မထားနောက်ဆိုသောအရာတို့ကိုကြည့်ရမည် လမ်းပြသောလူကန်းတို့တင်တို့သည်ချင်းတကောင်ကိုမျှမပါစေခြင်းငှာရေကိုစစ်လျက်နှင့် ကလအုပ်ကိုမြူကြ၏ရှုဝက်သောကျမ်းပြူဆရာပါရိရှဲတို့တင်တို့သည်အမင်္ဂလာရှိကြ၏အကြောင်းမူကား ဖလားလင်ပန်းကို အပြင်၌ဆေးကြောကြ၏အတွင်း၌ကားလူယူခြင်း မတရားသဖြင့်ကျင့်ခြင်းနှင့် ပြည့်လျက်ရှိ၏မျက်စိကန်းသောဖရိရှဲဖလားလင်ပန်းကို အတွင်း၌ရှေးဥစွာဆေးကြောလောတို့ပြုလင်အပြင်ကားတန့်ရှင်းလိမ့်မည် ရှုဝတ်သောကျမ်းပြုဆရာဖရိရှဲတို့တင်တို့သည်အမင်္ဂလာရှိကြ၏ကြောင်းမူကားအဖြူတုတ်သောတင်းကျိုင်းတွင်နှင့်တူကြ၏ထိုတွင်သည်အပြင်၌ တင့်တယ်စွာတကားအတွင်း၌ကားလူသေးယိုးအညစ်အကြေးမျိုးမျိုးနှင့်ပြည့်လျက်ရှိ၏ထိုအတူသင်တို့သည်အပြင်၌လူတို့ရှေ့မှဖြောင့်မတ်ဟန်ရှိ၏အတွင်း၌ကားရှုဝက်ခြင်းမတရားသဖြင့်ကျင့်ခြင်းနှင့် ပြည့်လျက်ရှိကြ၏ရှုဝက်သောကျမ်းပြုဆရာဖာရိရှဲတို့သင်တို့သည်အမင်္ဂလာရှိကြ၏အကြောင်းမူကားပရောဖက်မှဆ၍ဖြောင့်မတ်သောသူတို့၏တင်းကြိုင်းတွင်နှင့်အယိုးအိုးတို့ကို တီလုပ်၍တစားဆင်သည်ဖြင့် ငါတို့ဘိုးဘေးတို့လက်ထက်၌ရှိလျင်ပရောဖက်တို့ကိုတတ်သည့်အမှုကိုလက်မခံပြီဟုဆိုကြ၏ထိုတို့ဆိုသောသင်တို့သည်ပရောဖက်တို့ကိုတတ်သောသူတို့၏အမျိုးအနွယ်ဖြစ်သည်ကို ကိုအဖို့ကိုတတ်တည်ခံကြ၏တို့ဖြစ်၍ဘိုးဘေးတို့၏အကျင့်ပမာဏကိုမိအောင်ကျင့်ကြလော့မွေဆိုးမျိုးတို့သင်တို့သည် အပြစ်ငရဲမှအဘယ်သို့လွတ်နိုင်ကြမည်နည်းအငယ်34မှ36 ထိုကြောင့်ဗျာဒိတ်တော်အချက်ဟူမူကားပရောဖက်ပညာရှိ ကျမ်းပြူဆရာတို့ကိုတင်တို့ရှိရာသို့ငါစေလွတ်၏ထိုသူအချို့တို့ကိုကွပ်မျက်၍လက်ဝါးကတိုင်၌တတ်ကြလိမ့်မည်အချို့တို့ကိုတရားစရ၌ရိုက်၍တမျိုးမှတမျိုးတို့ညှင်းဆဲနှင်ထုတ်ကြလိမ့်မည်ထိုကြောင့်ဖြောင့်မတ်သော အာဘေလ၏အသွေးမှဆ၍အတွင်ဗိမာန်တော်နှင့်ရစ်ပလင်၏အကြား၌တင်တို့တတ်ကြသော ပါရခိသားဇာခရီအသွေးတိုင်အောင်မြေကြီးအပေါ်၌တွန်းပြီးသမျှသော သူတော်ကောင်းတို့၏အသွေးသည်တင်တို့ကောင်းပေါ်သို့ ရောက်လိမ့်မည်ငါမှန်ဆိုသည်ကဤရများတို့သည်ယခု ဖြစ်သောလူများအပေါ်သို့ ရောက်ကြလိမ့်မည်အငယ်39မှ39အိုးယေရုရှလင်မြို့ယေရုရှလင်မြို့တင်ဒီပရောဖက်တို့ကိုတတ်မြဲရှိ၏ သင်ရှိရာသို့ဆေလွတ်သောသူတို့ကိုလည်းကြောက်ခဲနှင့်ပြစ်မြဲရှိ၏ကျမသည်မိမိသားငယ်တို့ကိုအတောင်အောက်၌ဆူယုံတကဲ့သို့သင်ဤသားတို့ကိုဆူယုံစေခြင်းဟာကျိန်ဖန်များစွာငါအလိုရှိပြီသင်မူကားအလိုမရှိသင်တို့နေသောအိမ်သည်သင်တို့၌လူစိတ်ညံလျက်ကြံရစ်ရ၏ငါဆိုသည်ကားသာရဖျား၏အခွင့်နှင့်ကြွလာသောသူသည် မင်္ဂလာရှိစေတော်ဟု သင်တို့မပြောမီတိုင်အောင်ယခုမှစ၍သင်တို့သည်ငါ့မျက်နှာကိုမမြင်ရကြဟု မိန့်တော်မူ၏။